နှစ်ခုနဲ့ဒီလိုဒီမှာရာဒီပစုံနာကံနှစ်ရက်အင်းကအကြံဒီနေ့ရှင်ရောတာဒနာရိပ်ပါကိုလာရောက်ပြီးတော့ဒီရဲ့နှစ်ဟောင်းက၎င်းဟိဖြစ်တဲ့ငါကောင်းဟိဆိုရင်ခြေပြီးရေးဖြစ်နေရှင်းသက်ဖြူကျုံနေတဲ့ရှိသောကာလဖြစ်ပါ သိဉာဏ်နဲ့ဖြည့်ကျော်ရေဆိုတဲ့အဓိပ္ပာယ်အနေအားဖြင့်သိဉာဏ်ဝိကာကြပြည့်စုံကြ။ဒါကဘုန်းကြီးတို့ယောဂီတော်ရှင်များကတော့သိဟောင်းကပြည့်စုံရှိရဲ့ကာယကံမကောင်းမှု၊ဝစီကံမကောင်းမှု၊နောက်ကမကောင်းမှုဆိုရင်အဲ့ဒီမကောင်းမှုတရားစုတွေကိုမြင့်တဲ့ခါကဏတမယမှာသူသိဉာဏ်ရှိခါကဏကောင်းမှုဆိုတဲ့ဒါနဆိုတဲ့ရည်ချင်း၊သီလဆိုတဲ့ရည်ချင်း ဘာဝနာဆိုတဲ့ရည်ရည်ရည်ကောင်းတဲ့အခုတွန်းလောင်းပြီးတော့ဖြည့်ကျော်တန်ရှင်းနေကြတဲ့အချိန်ဖြစ်တယ်။အဲဒီဒီသာသာနာပညာမှာခွန်ကြီးကယောဂီသူတော်ရှင်များကိုသက္ကာထာဝေကတန်ရုပ်ပါဠိတော်မှာလာတဲ့အာဒိဋ္ဌသုတ်တရားဒေသနာတော်ဒီဒေသနာတော်နဲ့ခွန်ကြီးဓမ္မဒါနတရားအမှုပြုနေတာဖြစ်ပါတယ်။ ဒီဒေသနာတော်ကိုမြတ်စွာဘုရားသခင်ကိုရောမြတ်ကြီးသာဝတိကျေနံကျေတုံရှိကြောင့်ကင်းအောင်မှုရဲ့စံပြေတော်မူ၏အိခါကာလအာလောယံတော်မထေရများနှင့်ဘုရားနာတိတ်ကအများကိုမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကအာရိတသမိအာဂါရသမိယံမိဟရတိဘာသနာတန်တတဟောတိအထာယမောဇယံတတရသတိ အာရိတ္တဆိုရဲ့အတိတ်ကလောင်းရည်နီးနေလောင်းနေတယ်ဆိုတဲ့အတိတ်ကိုဆက်ရောက်ပါဟာရိတတမိအာဃာရတမိယံတိဟရတိဘာသနာသန္တတဟောတိယထာကနောဇယံတထာရစတိအာဃာရတမိအင်ကိုအာရိတတမိညီညီကြောင်ကြောင်ညီတောင်အတ္တိရှိတော်သက်စွာဘုရားပဂရိအင်ကြီး မိခန္ဓာအင်းကြီးကိုမိအောင်ခြင်းနဲ့ပမာထပြီးရောက်ပါဗျာဟောကြားတော်မူတဲ့စေတနာဖြစ်ပါအာဂရတမင်အိမ်ဟောအာရိဒတမင်ကြီးကြောင်ရောင်ကြီးလောင်အပ်သည်ရှိတော်ယံသာသနာအကျင့်ဥွယ်စရှိတဲ့ဘာနာကိုမိရတိအပြင်ထုတ်ဆောင်အပ်ပါ၏တကယ်လို့မိမိနေတရားဖြစ်တဲ့အိမ်ကိုတဂရိအိမ်ကြီးကိုမြင်းတောက်လောင်ပြီးဆိုရင် အဲ့ဒီညီနောင်ခံခံညီနောင်ခံရတဲ့ပုဂ္ဂိုလ်ကြီးဟာမိမိတို့ရဲ့အသုံးအဆောင်ဖြစ်တဲ့ကိုယ်ဤခွက်ဒီလိုကံလေးသိရနေရတဲ့ဝိခွေစားပွဲတွေအဲ့ဒီဘာနာလေးကိုရနိုင်တဲ့ဉာဏ်ဤဟရတိအပြင်ထုတ်ဆောင်အပ်၏သံဃာစင်နာတို့ဥပ္ပဝေစားရှိတဲ့ဘာနာတိသတ္တတို့အင်းရှင်ဖြစ်သောပုဂ္ဂိုလ်ဤအထာယအကျိုးငါဟောတိဖြစ်ပါ၏တကယ်လို့မိအောင်နေတဲ့အင်းကြီးက ယနိုင်ငံများဥပ္ပတိကိုရနိုင်တယ်များအဝတ်အထည်တွေရနိုင်တယ်များအသုံးအဆောင်ပစ္စည်းတွေမိလောင်ရင်လည်းကနေပြီးတော့ဆွဲပြီးတော့ထုတ်နိုင်လို့ရှိရင်ဆွဲထုတ်လို့ရနာတဲ့ပစ္စည်းဟာအဲ့ဒီအိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်အတွက်အကျိုးကြီးအများကြီးရနိုင်ပါလေ။ဓမ္မသနာထုံမိလောင်ရင်မှာဆွဲထုတ်လို့ရနာတဲ့အိုးကွယ်စရှိတဲ့ဘာသာတွေသန္တာတော်အိမ်ရှင်ဖြစ်သောပုဂ္ဂိုလ်ဤအထာယအကျိုးငါဟောတိဖြစ်ပါလေ။ သတ္တတော်မိလောင်သောအိမ်၌ယံသာသနာခြင်းဥပ္ပသသောဘာနာကိုယံသာသနာခြင်းဥပ္ပသသောဘာနာကိုတသတိလောင်အပ်၏သံသာသနာထိုဥပ္ပသသောဘာနာသည်တတ္တတော်အိမ်ရှိ၏အတ္တရာအကျိုးငါနောသာဟောတိငြိတိရာတကယ်လို့ မိမိနေတဲ့ဖြစ်တဲ့အင်းဟာကြီးမိနေတော့နေလို့ရှိရင်ဒေကနေပြီးတော့အဲဒီမိလောင်းမြင်လေးကညနေနေများမိမိတို့ရဲ့သုံးဆောင်ပစ္စည်းတွေမိမိတို့ရဲ့သုံးဆောင်ဖြစ်တဲ့အဝတ်အထည်တွေအသုံးအဆောင်ပစ္စည်းတွေအိုးအိမ်ခွက်တွေပဇံတွေစသည်ကိုရင်းနေနေများဆွဲမထုတ်ဘဲနဲ့လက်ပိုက်ပြီးတော့ကြည့်နေလို့ရှိရင် အဲ့ဒီအသုံးဆောင်ပစ္စည်းတွေလောင်ပြီးတော့ကုန်ဆုံးသွားတဲ့အတွက်ကြောင့်အဲ့ဒီအရှင်ဖြစ်တဲ့ပုဂ္ဂိုလ်မှာကြီးကြီးကြီးတွေနဲ့တတ်တဲ့ပြီးတော့သူအကျိုးရပါဦးမလားမရနိုင်ဘူးပါတဲ့တတ်တာတို့ဤလောင်သောအိမ်မှာယံမသနံကျင်ဥပ္ပဇ္ဇသောကန္နာပစ္စည်းကိုတရှိတိလောင်အပ်၏သံမသနံတို့ဥပ္ပဇ္ဇသောကန္နာတိတတ္တာတို့အိရှိယဒါယကျုံဟံနောသဟောတိဖြစ်တိရာ၏ အဲ့ဒီလိုမိနောင်နေတဲ့အချိန်ကကာလမှာမိနောင်နေနေတာရနိုင်နေရသောဆောင်ပစ္စည်းကိုဆွဲမထုတ်ပါရင်လည်းလက်မှတ်ပြီးတော့ရှိနေလေဆိုပါရင်အဲ့ဒီသုံးဆောင်ပစ္စည်းကိုမိနောင်သွားတဲ့အတွက်ကြောင့်မို့အင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်မှာဒီရည်ကြီးနဲ့ပတ်သက်ပြီးတော့ဘာမှအကျိုးမရဘာမှမတုံးမဆွဲရတဲ့နေဖြစ်နေတယ်ဒါကြောင့်ရသော်ရတကိကိုရောမြတ်ကြီးကအဲ့ဒီဘဝဤအင်းကြီးကြီးလောင်ပြီးတော့နေတယ်လို့ မင်းအောင်ရဲ့ဘာမင်းအောင်ရင်းရဲကနေပြီးတော့သုံးအဆောင်ပစ္စည်းတွေထုတ်ပြီးတော့ထုတ်ရတယ်လို့ထုတ်သူတဲ့မိရောရဲ့ဟောဒီခန္ဓာဆိုတဲ့အိမ်ကြီးမှာလည်းပဲမိရဲ့အမြဲတမ်းတောက်လောင်ပြီးတော့နေတယ်။ဧဝအရိတကောလောကောသရယမရဏိနာသမိဟရိယောဓမ္မိနာအတိနာဟောတိဒုက္ခမတိဟတံဧဝတတသမတာယုထောတုဒ္ဒနယေ ဇရယအိုရင်းဤဟုသောမိဤ၎င်းညာရိသနာရင်းဤဟုသောမိဤ၎င်းပရဏိနာသာတေရင်းဤဟုသောမိဤ၎င်းလောကဟောဤလောကမှာရှိနေကြတဲ့လူအပေါင်းကိုအာရိတကောတောင်းလောင်အပ်ပါ၏သတိဤဉာဏ်ဉာဏ်လောင်လို့ဘုန်းကြီးတို့ရဲ့ခန္ဓာကိုဘုန်းကြီးတို့ယောဂီများရဲ့ခန္ဓာအင်းကြီးမှလည်းမြတ်စွာဘုရားတခင်ကိုရောင်မြတ်ကြီးက သရဏဆိုရင်မိရိပြာတိဆိုရင်မိရိမရဏဆိုရင်မိရိအမြဲတမ်းလောင်းနေတယ်။ဘုန်းကြီးတို့ရဲ့ခန္ဓာယောဂီတို့ရဲ့ခန္ဓာအင်းကြီးမှာဘာတွေလောင်းနေပါလိမ့်မယ်ဗျာ။မိရိလောင်းနေတယ်တဲ့သရဏဆိုရင်မိရိမလောင်းနေဘူးလား။တစ်ဆက်ကံဒီတစ်ဆက်ကံတဏှာဤဒီတဏှာဤတရဲ့တဲ့တရဲ့ကိုလာရနာပြူလာရနာမိမိခန္ဓာကိုယ်ကြီးကိုဦးရင်းလေးဟူသောမိမိကအမြဲတမ်းလောင်နေတယ်။ဗာမိမိလောင်နေတယ်။ ကိုရင်းလေးကိုတော့မိကြီးကလောင်နေတဲ့တရက်တဲ့တရက်တဲ့ရဲ့အုံငင်းရင်းရောလာပြီးဆိုရင်မျက်စိရင်မုံနာရီတိုင်ခါရီတိုင်သွားရင်နေရမသွားနိုင်မိရဲ့ခန္ဓာကိုယ်ကြီးမှာပြာကြည့်ဆိုရင်နာခြင်းကြီးကိုတော့မိကြီးကလည်းပဲမလောင်နေဘူးလားဗျာအဲဒီလိုနာရင်းလေးကိုတော့မိကြီးကလည်းပဲနေစဉ်နေတိုင်းဆိုတာတော့အမြဲတမ်းလောင်နေတယ်သူဘုန်းကြီးယောဂီများခန္ဓာကြီးရဒီခန္ဓာကြီးရနေတဲ့အခါကျတော့ဟောဒီခန္ဓာကိုယ်ကြီးမှာ ကိုယ်ရဲ့ကြောင့်ပြန်သောယောဂဝေဒနာတွေအနာယောဂတွေအနှိမ့်ချက်မခံရပြီလားဒါတနည်းတည်းရဲ့လားနေတိုင်းနေတိုင်းလားခန္ဓာကြီးရှိနေလို့လောင်းနေတာပါရှိနေလို့ပါခန္ဓာကြီးရှိနေတဲ့အတွက်ကြောင့်မို့အဲ့ဒီဓာရီဆိုတဲ့အမိကလည်းပဲလောင်းနေတယ်အဲ့ဒီခန္ဓာကြီးရှိနေလို့ရှိရင်နောက်ဆုံးတနေ့မှာမရဏဆိုတဲ့မိတွေအလောင်းမခံရဘူးလားအလောင်းခံရရမယ်အလောင်းခံရအောင်နေတာကြောင့် ဘုန်းကြီးတို့ပုထုရှင်တွေအမြင်အားဖြင့်တော့တိုင်းနေနေရတယ်ကြားနေနေရတယ်ဒိဉ္ဇပစ္စည်းရဲ့အပြည့်အစုံနဲ့နိုင်ငံများကလာတဲ့ပစ္စည်းတွေအဲဒီပစ္စည်းတွေဒိဉ္ဇပစ္စည်းတွေနေရပြီဆိုရင်မိမိကိုယ်ကိုချမ်းသာလာပြီလို့ထင်နေတယ်ဒါရင်လည်းလို့ဘုရားသခင်ရဲ့တရားကောင်းကြီးရဲ့အမြင်နဲ့တော့ပြန်အားလုံးသောပုဂ္ဂိုလ်တွေဟာ ပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေမှာလည်းမိတွေလောင်နေတယ်ပစ္စည်းရတဲ့ပုဂ္ဂိုလ်တွေမှာလည်းဘာတွေလောင်နေလဲအာနုဘောပုဂ္ဂိုလ်တွေဟာမိမိဒုက္ခပဲတွေတယ်ဘာဒုက္ခပဲတွေလဲမိမိဒုက္ခပဲတွေတယ်ကိုယ်ကြီးတွေဟူသောမိတွေလောင်နေနာယတိဝတ္တမိရင်လောင်းနေတဲ့ပြည်ကြီးဟူသောမိရင်လောင်းနေတဲ့ဘုံလိုပဲပြည်ကြီးဥစ္စာတွေနဲ့ပြည်စုံပြီးတော့ဇင်ကြီးခံရပြီနဲ့လို့လည်း အဲဒီဇင်ခံနေတဲ့ပုဂ္ဂိုလ်မှာတဏှိတဲ့တဏှိတရေတဲ့တရေတဏှတဲ့တဏှတဏှတဲ့တဏှအသက်ရဲ့ဒီကနုပြူလာသလားဥမင်းရောလာသလားဒါကြောင့်ဥရင်းဒီဟူတော်ကြီးကမြင့်ရင်နေတိုင်းအလောင်းခံနေရတယ်ဘလို့ဘုပ္ပစီကြီးချမ်းသာပြောရလို့ဒီငယ်မျက်စိနဲ့နေရပြီးနဲ့ဥရင်းဒီဟူတော်ကြီးကလည်းမြင့်ရင်နောင်ကလေးနားရင်ဒီဟူတော်ကြီးကလည်းမြင့်ရင်အလောင်းမခံရပြီဘူးလား ဒီလိုဆိုရင်ဘုန်းကြီးတို့ရောဘုန်းကြီးတို့ယောဂီများရောဘာဒုက္ခတွေတွေလဲဒီဒီဒုက္ခတွေဒီဒီဒုက္ခတွေကြီးတယ်ပဲအကုန်လုံးဟာဟုတ်တယ်မလားဗျာဒါကြောင့်မြတ်စွာဘုရားတက္ကိကိုရောမြတ်ကြီးကအေဝံအာရိတဘောလောကောဇရယမရဏိနာအစာဝိဟရိဝဒါနိနာဒိနာဟောတိပုညတံယောသမထာယုဒုဒုရဏိ သရယအိုရင်းနှင့်ဟူသောမိဒီ၎င်းယာယိသနာယင်းနှင့်ဟူသောမိဒီ၎င်းဗရဏိနာသတိယင်းနှင့်ဟူသောမိဒီ၎င်းဒီညာမှာဘုန်းကြီးတို့ဂါထာမီအားဖြင့်လို့ပြင်သရယဗရဏိနာသလို့ဒီလိုပဲရေးတာတကယ်အင်္ဂါတော်ပြင်ဘုန်းကြီးတို့ယောဂီများနောင်ကျွမ်းပြီးတော့နေတာတွေကဇာတိဆိုရင်မိဒီသရဆိုရင်မိဒီဇာတိယသရယဗရဏိနာသောပြေကြီး ဗိဒေဝိဒုက္ခိဒေါမနတေဟိဥပါယတေဟိအာရိတံပိဝရမိတဲ့နောင်တာတွေကအများကြီးလေဇာတိဆိုရင်မိတွေနဲ့လောင်နေတဲ့ဇရာဆိုရင်မိတွေနဲ့လောင်နေတဲ့ယာတိဆိုရင်မိတွေနဲ့လောင်နေတဲ့မရဏဆိုရင်မိတွေနဲ့လောင်နေတဲ့ဒီမရဏမိမလောင်ခင်မှာသောကဆိုရင်မိတွေဆိုရင်သူဆိုရင်မိတွေမရှိပေဘူးလားသာရှိရဲ့ပုဂ္ဂိုလ်ကသာအတွက်ပူဆွေးနေရတယ်ဆိုရင်နေရတယ်ခုတရားပွင့်မှန်တာငုတ်တုတ်နေရတယ်အိမ်မနေတဲ့သမီးနဲ့သာတူနေနေကြပါလိမ့်မလဲ။ ဒါလူလူရင်လောကကြီးဆိုတာမရှိနိုင်ဘူးလားဒီမှာထားခဲ့တဲ့ပစ္စည်းရဲ့အိမ်မှာထားခဲ့တဲ့ဟာတွေတော့မှခံမခံမိပါမလားစသည်ဖြင့်ဒီမှာတောကကြီးကဗန်လောင်းနေတာပဲတောကကြီးဒါကြောင့်တောကဆိုတဲ့မိကြီးကလည်းနေစီနေတိုင်းလောင်းနေတယ်နောက်ပရိဒေဝဆိုတဲ့ငိုကြွေးမှုဆိုတဲ့မိကြီးနောက်ခန္ဓာကိုယ်ရှိနေလို့ရှိရင်အဲဒီခန္ဓာကိုယ်ကြီးရဲ့နာမှုကျင်းမှုညောင်းမှုတိုင်းကို ရံမှုရံမှုစတဲ့ဆင်းရဲတဲ့ဒုက္ခဆိုရဲကိုဆင်းရဲမှုကြီးမကောင်းမခံရပြီလားနော်။လောခံရရတယ်ကိုဆင်းရဲတယ်လို့စိတ်တွေကလည်းနည်းဟောဒီမှာအလိုရှိတယ်လို့မပြည့်စုံတဲ့အခါကျတော့စိတ်ကချမ်းသာမလားဆင်းရဲမလား။အဲတော့ဒေါမနတာဆိုတဲ့ကြီးရင်လည်းအလောင်းမခံရပြီလား။ဘယ်လိုခံရတာဒီတော့ဘုန်းကြီးတို့ယောဂီများအကုန်လုံးလောင်းနေတာပဲပုဂ္ဂိုလ်ရတာပုဂ္ဂိုလ်တရားမှန်တယ်များပဲပစ္စည်းရှိတယ်လူမှလည်းလောင်းတာပဲ။ ဒီဒီရှိရဲ့လူမလေးလောင်းတာပဲယာရုရှိရဲ့လူမလေးလောင်းနေတာပဲယာရုရဲ့လူမလေးရဲ့ဒီမိကြီးအလောင်းခံရပြီဘူးလားအာနာရှိရဲ့ပုဂ္ဂိုလ်ရင်မှလည်းပဲမိကြီးလောင်းနေတယ်အာနာမဲ့ရဲ့ပုဂ္ဂိုလ်ရင်မှလည်းပဲဒီမိကြီးမလောင်းနေဘူးလားတခုတုကျင်မှန်တယ်များဘုန်းကြီးတို့ယောဂီများဒီမိကြီးကလွတ်ပါမလားဒါကြောင့်မြတ်စွာဘုရားတခင်ကိုရောမြတ်ကြီးကသဗ္ဗံဘိကဝေအာရိတံဘိကဝေစေတတို့ သာမန်လုံးစုံသောပုဂ္ဂိုလ်ကိုအာရိတံညီညီကြောင်ကြောင်ကြီးကြီးလောင်၍နေကုန်၏အလုံးစုံသောပုဂ္ဂိုလ်ကိုမိလောင်နေတယ်တဲ့တဝုတယောက်ထဲလာအာမုံကတချို့ပုဂ္ဂိုလ်ကတဝုတော်မှာဒုက္ခများလိုက်တာဗျာတဝုတော်လောက်ဒုက္ခများတယ်လို့ရှိနေမဟုတ်ပါဘူးပြောတယ်အာနဘောပုဂ္ဂိုလ်ရာတော့ဖြင့်ဒီနည်းဆိုတာကလွတ်တဲ့ပုဂ္ဂိုလ်ရှိပါမလားမရှိဘူးအာလုံးလောင်နေတယ်ဒီတော့ဘယ်မှာလောင်နေတာလဲဘာတွေကလောင်နေတာလဲလို့ဆိုပါရင်ကျေနပ်အာဒိဋ္ဌံတဲ့ ကိနာအာယတံဘာတွေကလောင်နေတယ်လို့ဆိုပါရင်ဒါကေကိနာဒေါသကိနာမောဟကိနာအာရိတံသာလို့သောပုဂ္ဂိုလ်ဒီမှာဟောဤရာကဆိုတဲ့မိခင်လေးတွေလောင်နေတယ်မလောင်နေဘူးလားဒေါသဆိုရင်မိတွေကလည်းပဲလောင်နေတယ်မောဟတွေ့ဝင်မှုထိုင်းနေမှုဆိုရင်မိတွေကလည်းပဲလောင်နေတယ်မလောင်နေဘူးလားအဲဒီရာဂဒေါသမောဟဆိုတဲ့မိတွေလောင်တယ်လို့ပြောတော့ကပြောနေတယ်ဇာတိဇရာဉာတိမရဏ သောတာပိကေဝဒုက္ခဒေါမနတိဟိဥပါယတေဟိအာရိတံပိဝရမိဒီဇာတိသရာစကြည့်ရဲ့မိတွေကလည်းပဲမလောင်းနေဘူးလားဗျာမိတွေအလုံးလောင်းနေတယ်အဲဒီမိတွေကဘယ်မှာလောင်းတာလဲလို့ဆိုရင်ခွန်ကြီးတို့ယောဂီများကျေစီဘေကဝေသဗ္ဗအာရိတံအဲဒီမိတွေလောင်းနေတယ်ဆိုရင်ဘယ်မှာလောင်းနေတာလဲဆိုတော့သေကုအာရိတံဒေါတအာရိတံကာဏအာရိတံဇိဝအာရိတံကာယအာရိတံမနအာရိတံနဲ့ သကုအာရိတံသကုမျက်စိကိုအာရိတံမီးလောင်းနေတယ်သူမျက်စိကလည်းလည်းဘာတွေလောင်းနေပါလိမ့်မယ်မျက်စိမှာမီးလောင်းနေတယ်ဆိုတော့လက်နဲ့ငါသွားဆန်းတယ်မျက်စိမှာလောင်းနေတဲ့မီးတွေကဘာမီးတွေလဲလို့ဆိုရင်ရာဂဆိုတဲ့မီးတွေဘာမီးတွေလောင်းနေတာဒေါသဆိုတဲ့မီးတွေမလောင်းနိုင်ဘူးလား မောဟဆိုတဲ့မိရင်မလောင်မိဘူးလားမြင်ရတဲ့အာယုံနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ယောဂီများဆင်းကောင်းသောအာယုံလေးနဲ့မြင်ရလို့ရှိရင်ဆင်းစလိုက်တာလူပင်များကောင်းလိုက်တာဒါဗာမိလောင်နေတာလေကြာကမိလောကမိလောင်နေတယ်ဟုတ်တယ်မလားဒီအလိုမရှိတဲ့အဆင်းအာယုံကိုမြင်ရတဲ့အခါကျတော့ဆင်းဆင်းဒုက္ခကြီးပါလေဟော ဒါဒေါသမီးတွေလောင်တာဗာမီးတွေလောင်ပါလိမ့်မယ်ဒေါသမီးတွေလောင်တာမိမိကိုယ်ကိုမိမိရာကမိဒေါသမီးလောင်မှမပြီးတဲ့နေဖြစ်နေတာကတွေးဝေးနေတာကမောဟမီးတွေလောင်နေတယ်ဗာမီးတွေလောင်နေတာမျက်စိကလည်းမိတွေမလောင်နေဘူးလားအဲ့လိုမျက်စိကမိတွေလောင်နေလို့နားကလည်းပဲမိတွေမလောင်နေဘူးလားကျမ်းရတဲ့အတန်းနဲ့ပတ်သက်ပြီးတော့ကောင်းတဲ့အတန်းလေးညာကျမ်းရမယ်ဆိုပါရင်ဘုန်းကြီးတို့ယောဂီညာလောဘမီးတွေမလောင်နေဘူးလား ခုဒီမှာတရားအထုတ်ရှိမှပြီးတော့ညီရပြီနဲ့လူလေးရဲ့ဓမ္မယုံအတွင်းမှာတဏှာတဏှာကနေပြီးတော့အတန်လေးတွေအော်ပြီးပြီးဗာလေးတွေပြီးလိုက်လှုပ်လိုက်အတန်လေးတွေကြားပြီးဆိုကောင်းလေးထောင်နာဆုံးတယ်။ဒါတော့ဘာလို့လဲ။ကောင်းတဲ့အတန်လေးတွေကြတော့ သက္ခတကနာထောင်ကျင်နာတွေကလောဘကိလေသာတွေလောဘမီးတွေလောင်းနေတယ်။ဒါမီးတွေပါလို့လေ။လောဘမီးတွေလောင်းနေတဲ့အမိကြီးကတရားကိုစူးစူးဆိုင်ဆိုင်ကြိုးစားအထုတ်နေတဲ့အချိန်ကာလမှာမီးတွေအနန္တကလာပြီးတော့အချောင်းဆိုး။အနာကနောက်ကနေပြီးတော့တခါလည်းကြာတယ်မပေးဘူးအချောင်းကြီးဆိုဒီရှိရလူကဓမ္မလူကြီးရကဆိုလက်နာ။အဲဒီခံလို့ကြဘာဖြစ်လဲပြန်လဲပြောရင်းတူလဲတူအောင်ဆိုပြီးတိခံတိခံတော့ကိုပြန်တိခံတယ်။ အဲ့ဒီမှာဒေါသမီးတွေမလောင်နေဘူးလားကိုအလိုမရှိတဲ့အတန်ကြီးကြားရတဲ့ခါကျတော့ဒေါသမီးတွေကိုကိုမီးမီးလောဘဒေါသဖြစ်မှမတည်ရနဲ့ဖြစ်နေတာကတော့ဖြင့်မောဟမီးတွေကြားရတဲ့အတန်နဲ့ပတ်သက်ပြီးတော့မလောင်နေဘူးလားဆရာရောင်မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးကသက္ကုအာရိတံမျက်စိကိုလည်းမီးလောင်နေသောတာအာရိတနာကိုလည်းမိရေလောင်နေတဲ့ခန္ဓာအာရိတနှာခေါင်းကိုလည်းမိရေလောင်နေတယ်။ဟာကိုလည်းမိရေလောင်ပါလိမ့်မယ် နှာခေါင်းကနာရရှူရတာနဲ့ပတ်သက်လို့လည်းမွေးတဲ့အနံ့လေးတွေနားရှူရတဲ့အခါကျတော့သဘောကျတယ်လောဘကြီးတွေလောင်နေတယ်မိမိအလိုမရှိတဲ့နန်းနေနန်းရှိရတဲ့အခါကျတော့ဒေါသမိရေမလောင်နေဘူးလားကာဏအာရိတံနှထောင်းကလည်းမိလောင်နေဇိဝအာရိတံနှရာကလည်းမိလောင်နေကောင်းတဲ့အာဟာရလေးတွေစားရလို့ရှိရင်သဘောကျလားမကျဘူးလား သက္ကတကဒီအတိုင်းပဲစမ်းမိခြင်းနဲ့သဘောမကြရင်မိမိမနစ်တဲ့အာဟာရစမ်းရတဲ့အခါကျတော့သဘောကြရလားဗျာမကြဘူးအဲဒီမှာလောဘမိကြီးဒေါသမိကြီးလောင်နေတယ်ဇိမအာရိတံကာယအာရိတံဇိမအာရိတံကာယအာရိတံကိုယ်အတွေ့အထိအနေအချင်းနဲ့ကောင်းမြင်မှုနဲ့တွေ့ဒီနေတွေ့ဒီနေရလို့ရှင်သဘောကြ ကျန်တဲ့တွေ့ကြည့်တွေတွေ့ကြည့်တဲ့အခါကျတော့ဘောမကြမှုကိုလည်းဒေါသကြည့်နေဒေါသမိရင်အဲ့တော့လောဘမိတွေဒေါသမိတွေကအတွေ့အကြုံနဲ့ဆက်လို့လည်းမလောင်နိုင်ဘူးလားစေကိုယ်ရာစဉ်းစားတာကြံစည်တာနဲ့ပတ်သက်လို့လည်းဒီမိတွေမလောင်နိုင်ဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဘယ်မှာလောင်နေတယ်လဲလို့ဆိုရင်မျက်စိကိုလည်းလောင်နေတယ်နားကိုလည်းလောင်နေတယ်ဟုတ်တယ်မလားဘာတွေကလောင်နေတယ်လဲလို့ဆိုရင်လောဘဆိုတဲ့မိတွေဒေါသဆိုတဲ့မိတွေမောဟဆိုတဲ့မိတွေဟုတ်တယ်မလားကဲဒါမျိုးကိုဘုန်းကြီးတို့ယောဂီများဆူလိုက်အောင် အကုန်လုံးကိုလောင်ပြီးကျုပ်တယောက်တည်းလောင်ရမဟုတ်ဘူးအားလုံးလောင်နေတာဟုတ်တယ်မလားဘုန်းကြီးကလည်းငါပြောခဲ့တယ်လေပစ္စည်းရှိတဲ့ပုဂ္ဂိုလ်လောင်မလို့ပစ္စည်းနေတဲ့ပုဂ္ဂိုလ်မလောင်နိုင်ဘူးလားညာရုရှိတဲ့ပုဂ္ဂိုလ်မှလောင်နေတယ်လို့ညာရုနေတဲ့ပုဂ္ဂိုလ်ရောမလောင်နိုင်ဘူးလားအာနာမဲ့ပုဂ္ဂိုလ်တွေမှာလောင်နေတယ်လို့အာနာရှိတဲ့ပုဂ္ဂိုလ်တွေမှာရောမလောင်နိုင်ဘူးလား တကူငယ်ပုဂ္ဂိုလ်ဒီမှာတော့မလို့တကူရှိတဲ့ပုဂ္ဂိုလ်ဒီမှာရောမလောင်နေဘူးလားကုသိုလ်ရှင်နာဆိုရင်ဟောဒီကြီးတွေကတော့ပြင်အများအားလောင်နေတယ်တကူတယောက်ပြင်လောင်တာလားအလုံးကိုလောင်နေတာဆိုနိုင်အကုန်လုံးကိုလောင်ပြီးဘာရီကလောင်တယ် más ရှင်းနေဆုံးတ်ပြီဆိုရင်ကောင်းတဲ့သင်အာယုန်လေးမြင်ရတော့ပါမှုတောင်းတာလေမကောင်းတဲ့သင်အာယုန်မြင်ရတော့ဟောလောကမီးတွေဒေါသမီးတွေဒီလိုတောင်းမလို့ပြီးဖြစ်နေတဲ့အခါပါမှုတောင်းနေတာမောဟမီးတွေလောင်းနေမျက်စိကိုလည်းပဲဒီမီးတွေကမလောင်းနေဘူးလားမျက်စိကိုလောင်းပြီးနာကိုလောင်းပြီးနှာခေါင်းကိုလောင်း တစ်ဆက်တစ်ပါးအမြဲတမ်းမလောင်နေဘူးလား။မြင်ရတာလည်းပဲမိတွေလောင်နေတယ်။ကြားရတာလည်းပဲမိတွေလောင်နေတယ်။နားရတာလည်းပဲမိတွေလောင်နေတယ်။ဘုရားသာဆံရမှလည်းပဲမိတွေလောင်နေတယ်။အတွေ့အထိတွေ့ရမှလည်းပဲမိတွေလောင်နေတယ်။စိတ်ကူးစိတ်နာကြံရမှလည်းမိတွေလောင်နေတယ်။ဒါပေမဲ့တတိမမှုမိရဲ့အခါကျတော့မိမိကိုယ်ကိုယ်မိမိမိလောင်မှန်သိရလားလား။ဒီဒီကြာခန္ဓာညာစိတ်ပေါ်အာယုရှိပြီးတော့နေတဲ့အခါကျတော့မှဟောဒီခန္ဓာကိုယ်ကြီးမှမိတွေဟာ ဘယ်လိုအင်းကြီးမိတွေလောင်းနေတယ်လို့မိမိရဲ့ခန္ဓာအင်းကြီးမှလည်းပဲမိတွေလောင်းနေပါလားလို့မသိရဘူးလားလောင်းနေတဲ့မိတွေကဘယ်နှပါးပါလိမ့်မယ်တစ်ချက်တပါးလောင်းနေတယ်အဲ့ညာလေးကိုဘုန်းကြီးတို့ယောဂီများမှတ်သားလို့လွယ်အောင်ဘုန်းကြီးကဒီမှာဆံပုလေးနဲ့ရေးတာရာဂဒေါသမောဟတညာဖြစ်ဥတည်သူဆွေးယူတာကိုယ်စိတ်ဒုက္ခပူရပြေသောကိုယ်တွင်ထင်ကြီးဖြစ်တဲ့ကြာဒီကိုယ်လေးမှာအမြဲတမ်းဒီစကားလောင်းနေတာဒါတိုင်းဆွေးကြည့်အောင် ။ရာဂဒေါသမောဟတရားရှိဩသေးသူဆွေယူရာကိုယ်စိတ်ဒုက္ခပူရခြင်းစွာကိုယ်ရင်းချိန်ချက်တရား နေခန္ဓာကိုယ်ထဲမှာလောင်းနေတဲ့မိဟာဘယ်နှပါပါလိမ့်မယ်။ညာကဆိုရင်မိရဲ့ဒေါသဆိုရင်မိရဲ့မောဟဆိုရင်မိရဲ့ဟုတ်တယ်မလား။နောက်တစ်ခါဇာတိဆိုရင်မိရဲ့နောက်တစ်ခါသရာဆိုရင်မိရဲ့နောက်တစ်ခါပြန်မရဏဆိုရင်မိရဲ့နောက်ဒုက္ခဆိုရင်မိရဲ့ပြည်ဒီဝါဆိုရင်မိရဲ့ဒုက္ခဆိုရင်မိရဲ့ဒေါမနတဆိုရင်မိရဲ့ဥပါယနာဆိုရင်မိရဲ့ဘယ်နှပါလဲ။ဆက်တပါးလောင်ပြီးတော့နေအဲဒီလိုမိလောင်နေတဲ့အခါသတိအင်းဉာဏ်ကြီးလောင်းနေလို့ရှိရင်လောင်းနေတဲ့ပုဂ္ဂိုလ်ဟာ မိမိအိမ်မှာသုံးသွင်းနေတဲ့အသုံးအဆောင်ပစ္စည်းကိုသွင်းနိုင်တယ်များရအောင်ဆွဲပြီးတော့မထုတ်ရပါဘူးလားအဲ့လိုဆွဲပြီးတော့ထုတ်ရတယ်လို့ဟောဒီခန္ဓာအိမ်ကြီးကြီးတွေလောင်းနေရင်လေတတ်နိုင်တယ်များအဲ့ဒီနေရာကနေပြီးတော့ဆွဲပြီးတော့ထုတ်ပါဒီတော့ခန္ဓာအိမ်ကြီးကိုမိမိလောင်းနေတဲ့အခါခန္ဓာအိမ်ကြီးတွေကတတ်နိုင်တယ်များပစ္စည်းကိုဆွဲပြီးတော့ထုတ်ပါဆိုတော့ဘယ်လိုထုတ်ရမလဲလို့ဆိုရင်ဟောဒီခန္ဓာအိမ်ရဲ့အသုံးအဆောင်ပစ္စည်းတွေကိုခန္ဓာလုံးပစ္စည်းတွေပေါ်ရာ အဲဒီခန္ဓာတို့ပစ္စည်းကိုဒါနဆိုတဲ့စေတနာလေးနဲ့မိရေကနေဆွဲဆွဲပြီးတော့ထုတ်လိုက်တာလေမိရေဝဒါနေနာဒိဏဟောတိဒုက္ခဘတုံတုနိဟတံဒါနေနာဒါနစေနာဖြင့်မိရေဝအပြင်တို့ဒုက္ခအတိဒါနေတိဒိဏံဒါနစေနာဖြင့်ပေးလို့အပ်သောဥစ္စာတိတုနိဟတံကောင်းပါအဲဒီ သံဃာဒေါသမောဟစတဲ့မိတချို့တပါးသောမိအမြင်တော့ကြနှောင်ကျွမ်းပြီးတော့နေတယ်အဲဒီနှောင်ကျွမ်းနေတဲ့မိတွေကဘာလို့ထုတ်ပြရမလဲလို့ဆိုရင်ဟောဣဒါနစေရနာကလေးနဲ့အင်းတို့ခန္ဓာတုံးပစ္စည်းတွေကနေပြီးတော့မိမိဒါနဆိုတဲ့စေနာလေးနဲ့ဆုပ်ဆက်ပြီးတော့ထုတ်လိုက်တာဥပမာမိမိခန္ဓာကိုယ်မှာပြင်မှာဆင်မှာဝတ်မှာပူးမှာလေးမှာသဘောအထင်လေးတစ်ထည့်ဝယ်လိုက်နေဆိုရင်တစ်ထောင်တန်တော့ဝယ်မယ်ဆိုရင်900တန်တော့ဝယ်လိုက်မယ် ဟောဒီငါးပါးကိုတော့ပြင်ငါဒါနကုသိုလ်ပြုလိုက်နေမိမိသုံးပါးပစ္စည်းကအလုံးအဆောင်ပစ္စည်းတွေဝယ်ပြီးတော့သုံးလိုက်နေစဉ်ဟောဒီခန္ဓာအတွက်သုံးနေစဉ်တရားလေးဝယ်နေစဉ်ငါ90 80တန်ဝယ်နေ20တန်ကိုတော့ပြင်20လောက်တော့ပြင်ငါဒါနကုသိုလ်လေးပြုလိုက်နေခန္ဓာလုံးပစ္စည်းတွေကနေပြီးတော့ဆွဲဆွဲထုတ်နေတာဟုတ်တယ်မလားဒီလိုခန္ဓာအင်းကြီးလောင်းလို့ရှိနေတယ်ဟောဒီဒါနစေတနာလေးနဲ့ မိတွေကနေပြီးတော့ဆက်ပြီးတော့ထုတ်ပါမိမိပုံးတွေကနေပြီးတော့ဖက်ပြီးတော့နှူပါကျောင်းသားရေးသူနေမိမိအိမ်ကမုံဝိတ်တရားကုံငါးချက်ပြလိုက်တယ်တစ်ချက်ပြလိုက်တယ်အဲဒီမုံဝငါးချက်တစ်ချက်ကနေပြီးတော့မိမိစမ်းနေတဲ့ကံကငါးချက်ရလို့ရှိရင်ဒီချက်ဘူးစမ်းနေတစ်ချက်ဘုမိမိလူလိုက်နေသက္ကနာရဲ့သုံးဆောင်ပြတဲ့ဒီကိလေကနေပြီးတော့ဖက်ပြီးတဏှာစေရနာလေးနဲ့မိမိကဆွဲထုတ်နေတာပယ်လေးကဆွဲထုတ်နေတာမိမိကဆွဲထုတ်လို့ရလာတဲ့ပစ္စည်းကအဲဒီပုဂ္ဂိုလ်အတွက်သုံးဆွဲလို့မရဘူးလား တကယ်လို့ကြီးလောင်သွားလို့ရှိရင်အဲ့ဒီပစ္စည်းသုံးဆယ်လို့ရပါဦးမလားမရနိုင်တော့ဘူးတဲ့ဒါကြောင့်ဒိဏဒုက္ခကနာဟောတိနာဒိဏဟောတိတန်တထာသောနာဟရဏိရာသနောအေဂိရဟတိနတတိဒိဏပဲလို့အတော်ဥစ္စာတိဒုက္ခကနာချမ်းသာသောအကျိုးရှိသည်ဟောတိဖြစ်၏ဒီဒိဋ္ဌံလူတိုင်းဆူကျဲလိုက်တဲ့ဥစ္စာပစ္စည်းဆိုတာဟာ မိမိရဲ့ဒုက္ခကလန်နဲ့ချမ်းသာတဲ့အကျိုးပြန်ပြီးတော့ရတယ်။ဒါအကျိုးရပါလိမ့်မယ်။ချမ်းသာရဲ့အကျိုးတွေပြန်ပြီးတော့ရတယ်။ကျမ်းစာများမှာဒုက္ခပုံညတာဥစေယောပုံညတာကောင်းမှုကုသိုလ်ဤဥစေယောစီးပူးခြင်းဤဒုက္ခချမ်းသာခြင်းဤအကြောင်းပါလိမ့်။ကုသိုလ်ကောင်းမှုဤပြုတယ်ဆိုတာကအဲ့ဒီပုဂ္ဂိုလ်အတွက်ချမ်းသာခြင်းဤအကြောင်းလေတဲ့ဒါနကုသိုလ်ဤပြုပြုသီလကုသိုလ်ဤစောင့်ဆောင်ဘာဝနာသမထကုသိုလ်ဤပွားများပွားများ မိမိရဲ့အတွက်တော့ဒီအဲဒီပုဂ္ဂိုလ်မှာဆုံးမခြင်းရဲ့အကြောင်းတွေကုသိုလ်ကောင်းမှုတည်းနဲ့အဲဒီကုသိုလ်ရာဆုံးမခြင်းရဲ့အကြောင်းတွေဘာကြောင့်ဆန္ဒရလဲလို့ဆိုရင်ကုသလအနာဝဇဒုက္ခဝိပါကလက္ခဏာဒီရဲ့ဓမ္မရဏတာဆင်းရဲခြင်းနဲ့ဇာဝေလိုရလာတဲ့ဝိတုပစ္စည်းကိုပေးကံနဲ့ဆင်ကျဲရဲ့လူတန်းနဲ့အဲလိုပိဋကဆင်ကျဲရင်ကဘုန်းကြီးယောဂီများကိုယ်ပိုင်ပစ္စည်းပေးရတဲ့လူတန်းကအပြင်းနဲ့ရှိရလားအပြင်းမရှိဘူးအနာဝဇအပြင်းနဲ့မရှိပါဘူး အပြစ်နဲ့ဖြစ်ခဲ့ခြင်းဘာကိုရရမလဲလို့ဆိုရင်ဒုက္ခဝိပါဒလက္ခဏာချမ်းသာခြင်းဆိုတဲ့အကျိုးရတယ်။ဘာတွေ့ရပါလိမ့်မလဲ။ချမ်းသာခြင်းဆိုတဲ့အကျိုးတွေရတယ်ဒါကြောင့်ဒိဋ္ဌံဒုက္ခပလံဟောတိဒိဋ္ဌံပြင်းမှုအတ္တဥစ္စာတိဒုက္ခပလံချမ်းသာသောအကျိုးရှိသည်ဟောတိဖြစ်ပါ၏။အာဒိဏမပြင်းမှုအတ္တဥစ္စာတိအာဒိဏမပြင်းမှုအတ္တဥစ္စာတိတတ္တတို့ချမ်းသာခြင်းအကျိုးရှိသည်နာဟောတိမဖြစ်ပြီးသာ၏။ မပေးမလူမကန်းမတန်းကိုယ်တိုင်လည်းမတုံ့တဲ့ဘုရားကိုလည်းမလူမတန်းမပေးမကန်းအဲလိုမလူမတန်းမပေးမကန်းတဲ့ပစ္စည်းဥစ္စာတွေနဲ့တော့ဖြင့်သတ္တာအဲ့ဒီပုဂ္ဂိုလ်မှာချမ်းသာခြင်းဆိုတဲ့အကျိုးရနိုင်မှာမလားလူလို့လားမလူလို့လားပေးလို့လားမပေးလို့လားဒါမှစေတနာတရားတရားဓာတ်ပြီးဘုရားကလည်းပေးခြင်းနဲ့မရှိကျွေးခြင်းနဲ့မရှိလူချင်းတန်းခြင်းနဲ့မရှိ အဲဒီလိုမလိုမတန်းတဲ့ပြည့်စုံဥစ္စာတွေဆိုတာဟာတတတော်ချမ်းသာခြင်းဆိုတဲ့အကျိုးစီရင်နာဟောတိမဖြစ်တတတော်မသိလူသောဥစ္စာသည်သောရာမသိလူသောဥစ္စာကို သောရာခိုးသူတို့သည်ဟရန်တိဆောင်လို့၏ဒီလိုမသိရင်မလူပဲမတန်းနဲ့စုဆောင်ပြီးတော့သိရင်ပြီးတော့ထားမယ်ဆိုရင်အဲဒီပြည့်စုံဥစ္စာတွေတခိုးတွေတည်းများတွေခိုးယူရတဲ့ယူတာဖြစ်နိုင်တယ်ဘူးလားနော်ပစ္စည်းရှိမှန်းပြီးလို့ရှိရင်အဲဒီပုဂ္ဂိုလ်ကတော့ကိုယ်တိုင်လည်းပဲခိုးဖို့ရချောင်းနေကြမယ်။ မပြည့်စည်နိုင်လို့မပြည့်စည်ပြီးထားပါဦးလို့တဲ့။ဒီနေ့နေ့တစ်ချိန်ချိန်မှာတရိဒမိမိကိုယ်ကို၎င်းသာပရိကဟံမိမိသိဉ္ဇာတော်ဥစ္စာကို၎င်းအန္တိနာပိဆုံးတခြင်းကဟတိသူ့ကြည်ရနေတော့ဤဒီနေ့နေ့ဒီနေ့သံဝေဒတဲ့ပြည်ဥစ္စာတွေမိမိသိဆုံးသွားမယ်ဆိုပါရင်ယူသွားလို့ရောရရလား။မိမိမိမိတို့မျက်မှောက်သားကမှပြည်ဥစ္စာတွေကိုဒီအဖို့အထင်လေးကိုသိမြင်တယ် ဟောဒီကံလေးကိုသိပြီးတော့သဘောကျတယ်ဒီတိုင်လေးကိုသိပြီးတော့ဒီရှင်ဝင်လေးနဲ့သိလိုက်လို့သဘောကျတယ်အဲဒီသဘောကျပါတယ်ဆိုပြီးဝင်းဝင်းလို့လို့ပြုမြင်ပြီးတော့ဝယ်ယူဝယ်ယူပြီးတော့ဆက်ဆက်နာနာခံယူသုံးသွက်ပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေအဲဒီမိမိသိဆုံးသွားတဲ့ကပြင်းလို့တဲ့ဒီကိစ္စတွေယူသွားတဲ့ပုဂ္ဂိုလ်တွေလို့ဒီနေ့သိမိရလားဗျာဘယ်သူမှယူသွားတယ်ဆိုတာမသိလားတိုက်ဒီအင်းကြီးဆိုတာကတော့မိမိအင်မတန်ဉာဏ်လို့လာတဲ့လက်မှာဝတ်ထားတဲ့လက်ဆက်ကလေးတွေ နာမတန်တာရဲ့နှကောင်းလေးတွေလေမှာဆိုးတာရဲ့လေကုန်းလေးတွေယူသွားလို့ရရလားဒီနောက်ပြေးခွေတဲ့ပစ္စည်းလေးတွေတောင်မှယူသွားလို့မရနိုင်ပါဘယ်တော့ခင်မြန်လို့ရဲ့ပစ္စည်းဖြစ်ဖြစ်ဒီနေ့ကတခင်ခင်ကြီးကြီးတေးဆုံးသွားလို့ရှိရင်အဲ့ဒီပစ္စည်းဥစ္စာတွေစုပ်ပြပြီးတော့သွားကြရလိမ့်မယ်ဒီနေ့ဦးလေးရဲ့မျက်မှောက်မှာရှိပါဒီလိုလည်းမျက်မှောက်မှာရှိတာအသက်ရဲ့ကြီးရဲ့ပုဂ္ဂိုလ်တွေပြေဆုံးရတယ်လို့အသက်ရဲ့ကိုယ်ရဲ့ငယ်ရဲ့ပုဂ္ဂိုလ်တွေပြေဆုံးတာမတွေ့ရဘူးလားဒီလိုရှင်ရှင်နှာကြည့်ပါပြီ ဘုရားကြံနေတဲ့မိမိတို့အယယ်ဒီတန်းကြီးကြည့်လိုက်သမ်းဟာအရှင်လုံးကတော့ပြင်လဲလို့နဲ့သမ်းနဲ့ရှာဖို့ရုံကံပြီးတော့နေရယခုလိုစီဝါဥစ္စာကြီးတိုးတက်ပြီးတော့လာတဲ့အခါကျတော့မှယတိဥစ္စာကြီးပုံညာပြီးတော့လာတဲ့အခါကျတော့မှဒီပစ္စည်းဥစ္စာကြီးနဲ့ဇိမ်ခံပြီးတော့ထင်းထင်းလာတာနေရမယ့်အချိန်ကျမှပစ္စည်းဥစ္စာကြီးဆုံးပြီးတော့ဒီဆုံးသွားရတဲ့ပုဂ္ဂိုလ်ကြီးရှိရလား။ဆံဝိပ္ပမုတ်ကြကမှာယောဂီများ သင်္နေနေတဲ့ချင်းငါတို့လည်းဒီနန်းလိုက်ရမှာပါလားငါတို့ဒီမှာမြင်းမြင်းလုံးအများကြီးပြည်သူတွေရှားဝင်ပြီးတော့သုံးဆွဲပြီးတော့နေလိုက်ကြတာဒါနာကုသိုလ်ရင်းနဲ့ဒီနာကုသိုလ်ရင်းနဲ့ဘာဝနာကုသိုလ်ရင်းနဲ့အကုန်လုံးဒါနတိနာဘာဝနာဆိုတဲ့ကုသိုလ်တရားတွေနေပြီးတော့ပြုံနေကြတာဒါနဲ့ပြောသမီးနဲ့ပြောပြည့်စုံနဲ့ပြောစီးပွားနဲ့ပြော အဲ့လိုပြောနေရင်းကနေပြီးတော့အဲ့ဒီမိမိဉာဏ်လို့တဲ့ဖြစ်ပြီးဥစ္စာမိမိဉာဏ်လို့တဲ့ဒါရီသမီးတွေမိမိဉာဏ်လို့တဲ့ရှင်ဝန်ကြီးသမီးတွေသုံးပြီးတော့တွားရတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးလားအများကြီးလားအများကြီးတနည်းနဲ့တစ်ချိန်ကြီးကြလို့ရှိရင်ဗရိယာမိမိကိုယ်ဝင်လာတတ်တဲ့ကမိမိသိကြတာတော့ဥစ္စာကိုလည်းတော့အန္တနာမိမိသိဆုံးတဲ့ဖြင့်ဇဟတိသွန်ပြီးခါတွားရနေတော့ဒီလိုသုံးပြီးတော့တွားရမှာအဲ့တော့ဘုန်းကြီးတို့ယောဂီများသာရတာလေးဘုန်းကြီးတို့ထုတ်ပြီးတော့ကြားတယ်ဘုန်းကြီးတို့ မန္တလေးနေပြီးအမရဘူရတို့ဘာလို့အဲ့ဒီသမိုင်းကောင်းကြီးပြန်ပြီးတော့ကြည့်လို့ရှိရင်ဘာကြီးတော့မင်းလျာကြီးလက်ထက်မှာအမတ်ကြီးဥပ္ပိုလ်ဦးဆိုတာရှိတယ်။အဲ့ဒီအမတ်ကြီးဥပ္ပိုလ်ဦးဆိုတာမင်း23ရဲ့အကိုပွဲအချင်းရောက်ခန်းရတဲ့တက်တော်ကြီးအမတ်ကြီးဖြစ်တယ်။အဲ့တော့မင်း23ရဲ့အခုဝေခံအထူးရောက်ခံဖြစ်တဲ့အမတ်ကြီးကိုပြည့်ပြည့်ဥစ္စာတွေနဲ့ပဲမပေါင်းများပြီဘူးလား။ရာထူးအာဏာရင်းနဲ့ပဲသူ့ရဲ့တဏ္ဍာမှာမရှိပြီဘူးလား။ စက်တော်ရှိအမှတ်ကြီးတဲ့တခြားပုဂ္ဂိုလ်ဆိုတာမပြောနဲ့မင်းရဲ့အလွတ်ငယ်တောင်မှဒီပုဂ္ဂိုလ်ဘယ်တော့မှအပြင်တတ်ရအောင်အဲဒီလိုသက်တော်ရှိအမှတ်ကြီးရတဲ့အနေအချင်းရက်စီပြီးတော့နေတဲ့ဥပ္ပောဥကြီးအဲဒီပညာရှိဥပ္ပောဥကြီးတည်ဆုံးသွားတဲ့အခါကျတော့အဲဒီအမှတ်ကြီးကဘာတွေမှာတားခဲ့တယ်လို့ဆိုပါရင်ငါများတည်ဆုံးသွားလို့ရှိရင်တဲ့အဲဒီငါရဲ့အခေါင်းတွေကနေပြီးတော့လက်လက်ဖက်ကိုထုတ်ပြီးတော့ထားရတာ အကောင်းလေးကနေပြီးတော့ပါထုတ်ထားရမှာပါလက်နှစ်ဘက်ကိုထုတ်ပြီးတော့အဲဒီလက်ဝါးနှစ်ဘက်ကိုလည်းပဲဖြန့်ပြီးတော့ထားပါဒီလိုပဲဟောလို့လုပ်ပြီးတော့သွားတာလေလို့ဆိုရင်အားလုံးသောပုဂ္ဂိုလ်ရင်းရာထူးရှိတဲ့ပုဂ္ဂိုလ်ရောပညာရှိတဲ့ပုဂ္ဂိုလ်ရောကြည်ကြီးရှိတဲ့ပုဂ္ဂိုလ်ရောအားလုံးအာနာရှိကြတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာဟောဒီတရားပြပြီးတော့သွားလိုက်တာ။ဘာပြသွားတာပါလဲ။ မိ20 30အကိုးကွယ်ပူဇော်ခံရတဲ့တက်တော်ကြီးအမကြီးဖြစ်တဲ့ဥပ္ပဟုတော်တည်သွားပြီ။အဲဒီလိုတည်သွားရဲ့အခါမှာသူ့မှာရှိနေတဲ့ပစ္စည်းဥစ္စာတွေလည်းပဲဘာမှယူသွားလို့မရဘူး။သူ့မှာရှိနေတဲ့ယာရုအာဏာတွေလည်းပဲဘာမှယူသွားလို့မရဘူး။ဟောလို့တည်သွားတဲ့အခါမှာဒီလက်ကြီးရဲ့တော်ကြီးရတယ်။တည်သွားတဲ့အခါမှာဘာကြီးရဲ့သွားရပါလဲ။လက်ထဲနဲ့ထုတ်ယူသွားလို့ရပါမလား။ခင်ဗျားတို့ဟိုမှာယူသွားလို့ဟိုကြတဲ့အခါသွားယူပါမယ်။ ဘောတွေကစပြီးတော့ခွာယူမှာမိလို့တဲ့ပစ္စည်းလေးနဲ့ဆိုပြီးတော့ရင်မတင်မပေးနိုင်နဲ့ပေးလိုက်တာနဲ့ကုန်ပါသွားမယ်။ဒါတော့ယူသွားလို့မိမိရှာဝေတတ်တဲ့မြင်လို့တတ်တဲ့ပစ္စည်းဝတ္ထုတွေဇမနောဘဝကွယ်လွန်ပြောင်းသွားတဲ့အခါကျတော့ဒီပစ္စည်းဥစ္စာတွေယူသွားရမှာလားထားပေးခဲ့ရမှာ။ဒါတော့မိမိကသုံးလို့မသုံးခဲ့ရဘူး။ဒီလည်းမလူရဘူးပေးလည်းမပေးရဘူး။ဒါရင်ကိုသူဆောင်တင်ပြီးတော့ထားခဲ့တဲ့အခါကျတော့အဲဒီပစ္စည်းဥစ္စာတွေကိုမိမိကတည်ဆုံးသွားတဲ့အခါဒီပစ္စည်းဥစ္စာတွေထားပစ်ခဲ့ရမှာ။ ဖုံးမဲ့စီမံဖုံးရှိကံမိမိကဒါတွေသိသိပြီးမတုံးမဆွဲရတဲ့နဲ့မလူမတန်းတဲ့နဲ့ခြားတဲ့ကလေးရှင်တော့ဖုံးရှိတဲ့ပုဂ္ဂိုလ်ကဟောမိမိရှာဝေထားတဲ့ဒီဥစ္စာတွေနဲ့မစံစားရသေးဘူးလားနော်စံစားရတဲ့ဘုန်းကြီးရောဒီညာဒါကိုပฏิမူကြပါမိမိဘလို့မြင်လို့လည်းမလူရင်မတန်းရင်မတုံးရင်မဆွဲရတဲ့နဲ့ထားထားတနည်းနည်းတော့ပြင်မိဟာဒီဒီဥစ္စာကိုမဆွံ့ရဘူးလားဒီဒီဝတ္ထုကဆွံ့ရင်ဆွံ့သွားမယ်ဟုတ်တယ်မလားဒါကြောင့်လို့ဒီဒီဝတ္ထုကယဉ်ယဉ်ကိုဒုသတိဖြင့် ဉာဏ်မျိုး၅ပါးကြောင့်ပြည့်စည်လို့ပြည့်စည်ရင်ပြည့်စည်ပါမယ်မိမိကိုဆုံးရင်ဆုံးပါမယ်သူကမဆုံးလို့ရှိရင်ဒီနေ့နေ့တစ်ချိန်ချိန်မှာဘယ်သူကဆုံးရမှာပါလဲကိုယ်ကနေပြီးတော့အဲ့ဒီပြည့်စည်ဝတ္ထုတွေဆုံးပြပြီးတော့သွားရလိမ့်မယ်ဒါကြောင့်အတ္တအန္တေနာသဟတိပရိဒံသပရိကဟအထဒုံနာမတရိဒံမိမိကိုယ်ကိုလည်းကသပရိကဟမိမိသိသိတတ်သောဥစ္စာကို၎င်းအန္တေနာမိမိသိဆုံးတဲ့သဟတိဆုံးပြကားသွားရနေတော့၏နေရဝီအကြောင်းအကျိုးကိုသိတဲ့ဉာဏ်ရှိ၏ ဧတံဤတော်ကိုအင်းညာရသည်ဘုံဒီတာသာသုံးလေသုံးဆောင်ရာဤတရိတာသာလူလေလူရန်ရာဤအခုဒီမှာငင်းငင်းနဲ့ကြည့်လို့ရတဲ့ပုဂ္ဂိုလ်ကြီးကတော့ဒီဒီကြီးဥစ္စာကြီးတွေတော့မှခုနောက်မပါဘူးဟောဤဒီဒီဥစ္စာကြီးဟာကိုယ်ပိုင်ကြည့်ကြည့်မဟုတ်ဘူးဘုံတိုင်းကြည့်ကြည့်လေဘာတိုင်းကြည့်ကြည့်လေဘုံတိုင်းကြည့်ကြည့်လေထိုက်တူတာဆံရနေမယ်အဲဒီတော့ကိုယ်ပြည့်ကြည့်ကိုယ်ရှိရတာဘုရားမိသားနဲ့ဒီဒီဥစ္စာကြီးကိုသုံးလေသုံးလေစားလေစားနေကိုယ့်ရဲ့အတွက် လှူလဲလှူနေအဲလိုဒီနေ့မှဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကကိုယ့်အတွက်ကိုယ်အပန်းမယူကြရဘူးလားအဲလိုမလူမတန်းရမပေးရမတန်းရမစားရမတော့ရတဲ့နဲ့သူသုံးသွားတဲ့ပုဂ္ဂိုလ်တွေကတော့ပြန်နောက်ဆုံးထိုက်ပြီးဆံရကြနေတယ်ဘယ်လိုဆံရမှာပါလဲနိထိုက်ပြီးဆံရရင်ဒါနဲ့ပုံလဲဆိုဘုရားမြတ်စွာဘုရားလက်ထက်ကအာဇံလူကတစ်ဖြည်းနဲ့တူလိမ့်မယ် ပါတရှိကြီးပါလေအာဂန္ဓုကဆိုတာဧည့်တယ်ကိုခေါ်တယ်အာဂန္ဓုကဆိုတာပါကိုခေါ်တယ်ဧည့်တယ်ဆိုတာအိမ်နာရဲ့အခါမှာအကြာကြီးနေမှာလားခဏပဲခဏပဲဧည့်တယ်ဆိုတာအဲ့ဒီတရှိကြီးကလည်းဧည့်တယ်လို့ပဲသူမှာဒီဒီဥစ္စာတွေသိပေါင်းများနေနေလို့လည်းဒီဒီဒီဥစ္စာတွေကိုဒီဘာမှသုံးသက်ပြီးတော့မသွားရအောင်။သမီးတော်ကမြေဆောင်ရတခင်ကိုရောညာကြီးဒီလိုကြောင်းမှာတရင်လုပ်ပြီးတော့မိတော်မူခြင်းသီသာကလာ။တရင်ရီဘောဓနာမင်းကြီးမြေဆောင်ရတခင်ကိုရောညာကြီးအထံမှာရောက်ရှိပြီးတော့လာခဲ့။ အဲဒီကမြတ်စွာဘုရားတခင်ကိုရောင်မြတ်ကြီးကိုရိုးရိုးသေးသေးဖြစ်ဖို့ဥချတယ်ဒီပတ္တဝီဘောရဏမင်းကြီးမြတ်စွာဘုရားဘုံမှာအင်မတန်ချစ်ကျေကျေချင်းလေးဖြစ်တယ်ဒါကြောင့်လည်းလို့ဆိုရင်အမျိုးအချင်းလည်းပဲမျိုးမျိုးချင်းတူတယ်အမေရဲ့အချင်းလည်းပဲပတ္တဝီဘောရဏမင်းကြီးနဲ့မြတ်စွာဘုရားတခင်ကိုရောင်မြတ်ကြီးနဲ့တက်တော်ရွယ်တော်အတူတူပဲအဲ့တော့အသက်ချင်းအချင်းလည်းတူတယ်ရွယ်ချင်းအချင်းလည်းပဲတူတယ်အမျိုးအချင်းလည်းပဲတူတယ်အဲလိုတူရဲ့အဲ့ဒါကြောင့်ပတ္တဝီဘောရဏမင်းကြီး မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအပေါ်မှာကြည်ရဲ့ဒီလေရှင်လေးဖြစ်တယ်ဒါကြောင့်လို့ရှင်နေတဲ့တတိယရံတတိယရံမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးကြောင့်လို့သွားရင်ဒါပေမဲ့အခုရောက်လာတဲ့အချိန်ကာလမှာမရောက်တာ၄၅ဆောင်ရ9ရက်လောက်ကြာသွားအဲလိုပြန်သွားတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးကဘုရင်တတိယကိဗုဒ္ဓနာမင်းကြီးကိုမြတ်ဘုရင်ကြီးမရောက်လာတာအကျိုးကြာတော့ပါပေါ့လားအဲတော့မိကြီးရဲ့အခါကျတော့ ဘောမနာမင်းကြီးကနေပြီးတော့မှန်တာပါဗျာတတိတော်ရဲ့သာဝတိမြို့ထဲမှာကလေး70ကျော်မြကျော်ဝဆန်းလာတဲ့တတိကျက်စီပြီးတော့သွားတဲ့အခါသူ့မှာသားတော်သမီးကလည်းမရှိပါဗျာဆွေမျိုးရင်းချမ်းနေအပြင်လည်းမရှိပါအဲ့တော့သားတော်သမီးကဆွေမျိုးရင်းချမ်းလည်းမရှိကိုယ်ကိုယ်တိုင်နဲ့ဟောဒီပစ္စည်းဥစ္စာတွေကိုမသုံးရမဆွဲရတဲ့နေနေတဲ့သူ့ရဲ့သုံးဆောင်ရပါလေခင်ဗျာ ဝတ်လို့ရှိရင်လည်းဝတ်သဘာဝဝတ်တယ်ဆိုရင်ရှင်ရလူကြီးရှင်ရအင်းဒါလည်းဝတ်တယ်ဘုဘဲဂရိမာသတိချင်းဝတ်လို့ရှိရင်အဲ့ဒီလိုဝတ်လိုက်တာနဲ့တခါလေခန္ဓာကိုယ်ရတာလို့ဘာလို့ဖြစ်လာနေလို့ကမတအောင်ဖြစ်နေရဲ့အဲ့ဒါကမတည့်တယ်လို့ပဲကျန်တဲ့သဘောသားရေဝတ်ရလို့ရှိရင်ဒါရင်းနဲ့မဝတ်ရတာကောင်းတယ်ဘုံဘုံရှိတယ်ဆိုပြီးတော့အဲ့ဒီမှာအဲ့ဒီကျန်တဲ့ဟောသားရေဝတ်တယ်စာပြန်တော့လည်းဗာလိသားတယ်လို့ဆိုရင်ဂရိရှိစေလို့ပြောတာချမ်းသာတဲ့တတိယဟာ သပွဲထမင်းပုံးရည်ဟင်းနေတာစားရင်အဲဒီသပွဲထမင်းနဲ့ပုံးရည်ဟင်းနေတဲ့စားတယ်ဆံကောင်းဆံရစားရမယ်ခဏတည်းကြီးပြန်လို့လည်းခဏကလေးပဲအင်မတန်စုပ်ပြက်နေတဲ့ခဏမျိုးကိုရှိတယ်တဲ့ထံပလခဏမျိုးကြီးပေါ့နောက်ပြီးတော့ကြီးတဲ့ရင်ကြတော့လည်းသူများတွေကတို့ရင်တစ်ထည်တွေပါလေကြတော့တစ်ထည်ကိုကြီးတဲ့ရင်ကြီးကောင်းလို့ဆိုတဲ့ရင်ကြီးရှိတယ်သူကတော့ရင်လို့ရင်တဲ့ဒါပဲရှိတာပဲဟောလိုက်ပါရပြီးတာပဲတက်တာပြီးတာပဲဆိုပြီးတော့ရင်ကောင်းရှိတယ်ဒီလိုပဲ လိုက်ရတာပဲရင်ဆုံးရှိနေတယ်ဒီလိုလိုက်ရတာပဲဆိုပြီးတော့သူကရင်ဆုံးရှိရှိဆောင်းတဲ့ထိကြတော့လည်းတခြားတစ်ထည်တွေကတော့ပြင်တခါရင်ရှိဘူးလေးရှိရှိရင်ဝေပြီးနေဆောင်းတာအခုဒီအာရုံတို့ကတစ်ထည်ကတော့ပြင်ထမ်းမလားသူထည့်ရရှိတယ်ဆောင်းနေအဲ့တော့ဒီအောင်မိမိကိုယ်တိုင်လည်းမသုံးရဘူးမိမိကိုယ်တိုင်လည်းမစားရဘူးမိမိကိုယ်တိုင်လည်းမသုံးဘူးဘုရားအားတွေကိုလည်းမကြွေးဘူးသူတော်ဘာတွေကိုလည်းမလူဘူးဘုရားစัจကြရိယာတော်ကောင်းကြီးလည်းမလူဘူး မတူမတမသိမကမ်းနေတဲ့ဒီအတိုင်းနဲ့သူ့ရဲ့ဉာဏ်ရှိဥစ္စာတွေထူထောင်ပြီးတော့သိသိပြီးတော့ဆွဲဆွဲနာနာနေရပြန်နှမျိုးတုတ်တုတ်ပြီးတော့မျက်စိသာဖက်ပြီးတော့မလွေမတန့်ရဲ့နေလာလိုက်တာအဲ့ဒါကြီးလာလို့အဲ့ဒီတထေးကြီးတည်ဆုံးသွားတဲ့အခါကျတော့တထေးကြီးရဲ့ငွေကြီးရှိကိုခံယူတဲ့ပုဂ္ဂိုလ်မရှိရဲ့အတွက်သောဒနာမင်းကြီးကနေပြီးတော့မင်းဗန္ဒအဖြစ်သိွယ်သိသိရတာတဲ့ခုနှစ်ရက်ခုနှစ်နှစ်သူ့ရဲ့ယရနာပစ္စည်းတွေတည်ရတာနမ်းနေတယ် ။ဘယ်နှရက်နေရတာပါလဲ။ခုနှစ်ရက်တည်းပြီးတော့နေရတာနဲ့လက်တွေနဲ့တိုက်ပြီးတော့နေရတာနဲ့အဲ့ဒီမှာပစ္စည်းဥစ္စာတွေဗန္ဓာတွေကိုသိသိပြီးတော့နေရတာနဲ့မြတ်စွာဘုရားတခင်ကိုရောင်မြတ်ကြီးထံမှာတပိတော်မရောက်ဖဲရှိပါတယ်ခင်ဗျာ။ဒါတော့ပစ္စည်းရှိတော့ဘယ်လိုပါလိမ့်မယ်။ထိုက်ဘူးဘုပဲကိုကမသုံးသွဲရဲ့ခြင်းနဲ့ရှိတာကိုယ့်အတွက်ဘယ်လောက်နေရမယ်ဆိုတာမိမိတို့ကိုယ်တိုင်ဆုံးဖြတ်လို့သိလို့သိနိုင်ရလားဗျာ။မသိနိုင်တော့ကိုယ့်အတွက်ရဲ့ညီပါလေးတဲ့သူ့ပဲလို့လည်းပဲအဲ့ဒီကညှိညှိနေနေ 20ကျော်30 40စသဖြင့်ဒီလိုလေးတို့မှာပြည်ပြည်ဥစ္စာကြီးခံစားနိုင်နေကြကြအောင်မပြောဘူး။ဒါတော့ဒီပြည်ပြည်ဥစ္စာကြီးမပေးမလူလို့ရှိရင်ပြင်းလိုက်ပြလိုက်နေဆိုလို့ရှိရင်ကုန်ခန်းပြီးတော့သွားလိုက်နိုင်မပေးမလူဘဲနဲ့ထူထောင်းနေ။ဒီလိုမလူမတမ်းနဲ့ထူထောင်းနေရင်ကနေဒီလိုရှာရဲဆိုရင်ကနေဒီတော့တဲ့ပုဂ္ဂိုလ်ရောမရှိဘူးလား။ ပွားရင်နာရင်ကနေပြီးတော့တည်သွားတဲ့ပုံကိုယ်တွေမရှိသေးဘူးလားဟဲ့အဲ့တော့မိမိကြာပြီးတော့မလူမတန်းရတဲ့ဒီပြဥစ္စာတွေတည်သွားတဲ့အခါကျတော့ယူသွားလို့ရရလားယူသိမ်းနေဆောင်ရမှာနောက်လူဆန်ရမှာပဲသူဆန်ရမှာပါလေနောက်လူပဲဆန်ရမှာပဲဒါကြောင့်ဘုန်းကြီးတို့ယောဂီများဟာအထအန္တိနာဇရတိတိရာသတ္တရိကံဧတံအင်းညယမေရာဝီဘုံဇေထသတရိဒသမေရာဝီသိလိမ္မာဉာဏ်ဖြင့်ဉာဏ်နဲ့ပြည့်စုံသောပညာရှိသူတော်ကောင်းသည် ဣဒံဤဘောကိုအင်းညာရပြီဘုရေတာသာသုံးလေသုံးဆောင်ရဤတရေတသာသူလေလူတန်းဟာဤအဲလိုမိမိလေသုံးလေလူလေလူတန်းလေဒီလိုလူတန်းလို့ရှိရင်အဲဒီလူတန်းတဲ့ပုဂ္ဂိုလ်မှာသာတဝါစာဘုဒ္ဓဝါစာယထာနုဘာဝအနိတိတောတေကံမူပိတိခန္ဓာသာတဝါစာပေလူကြည့်၏ဘုဒ္ဓဝါစာသုံးဆောင်ကြည့်၏ယထာနုဘာဝအနှိအနုဘောအနယောစွာအနိတိတောမသိရဲ့အတ္တိရှိ၏ သာနေတော်မကိယသည်သည်၍ဌာနကောင်းမှုကိုယ်တော်ပြုတော်သူတို့ဒီလာလာရောက်ရာဖြစ်သောသေကံနတိငလောကကိုသူတိတိကောင်းစွာမတွေ့ရောက်ရာပြီးတော်တည်းလောဒါနရှင်ရသိဆုံးသွားလို့ရှိရင်တုဂတိဘဝလားဒုဂတိဘဝလား ဒါနာရှိတဲ့ပုဂ္ဂိုလ်တွေတိနာကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေဒါနာကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေသိဆုံးတော့တဲ့အခါဌာနကောင်းမှုကုသိုလ်ပြုတော်သူတို့ဒီရာနာရောက်ရာဖြစ်တော်သက္ကံလောကနတ်ပြည်နလောကနတ်ရတုဂတိတို့ဥပေတိကရောက်ရာလေတော့ဤအဲလိုနတ်ပြည်နလောကရောက်ရှိပြီးတော့နတ်ကြီးပြည်ကြီးခံစားနိုင်တယ်ခံစားနိုင်တယ်တဲ့ဒီကုသိုလ်ရှင်တွေသိဆုံးတဲ့အခါဒီတော့နတ်ပြည်နလောကရောက်လို့ရှိရင်ဘုန်းကြီးယောဂီများမကောင်းနိုင်ဘူးလား ဒါပေမဲ့အကောင်းဆုံးလို့ပြောလို့တော့ရပါမလား ဘာကြောင့်လဲလို့ကိုရင်နတ်ပြည်ရောက်တဲ့အခါမှာလည်းမိကလောင်တုံးနေနတ်ပြည်ရောက်တဲ့အခါမှာလည်းမိအလောင်မခံရပါဘူးလားနတ်ပြည်မှာလည်းလောဘဆိုတဲ့မိတွေဒေါသဆိုရင်မိတွေအလောင်မခံရပါဘူးလားအလောင်ခံရတာပဲနောက်ဆုံးမရဏဆိုတဲ့မိတွေရောအလောင်မခံရပါဘူးလားနတ်ပြည်မှာလည်းမိလောင်ခံရရတော့ဘုန်းကြီးတို့ယောဂီများမိတွေဒုက္ခတွေဘဝကလွတ်တလားမလွတ်သေးဘူးသူလည်းမိတွေဒုက္ခတွေဘဝကမလွတ်သေးဘူးဘုန်းကြီးတို့ယောဂီများဒါကြောင့် အဲဒီနတ်ပြည်နတ်လောကရောက်ရှိပြီးတော့နတ်ကြီးရှင်ကြီးခံစားရတဲ့အခါအကောင်းဆုံးလို့ပြောလို့ရပါမလားမရသေးဘူးဒီတော့မိရင်လောင်းနေတဲ့ခါကလားဗဂရိဆိုရင်မိရင်ဗဂရိဆိုရင်အင်းကြီးမှာမိရင်လောင်းနေတဲ့ခါကလားမှာပစ္စည်းတွေကိုသာဆွဲထုတ်ပြီးတော့မိကိုမငြိမ်းလို့ရှိရင်အဲ့ဒီမိမငြိမ်းတဲ့ပုဂ္ဂိုလ်ဟာဒီမိကြီးကဒီရင်ကနေဟိုရင်ဟိုရင်ကနေဟိုရင်စသည်ဖြင့်တစ်ခုနဲ့တစ်ခုပြီးတော့စေလုံးဖြစ်ဖြစ်တစ်မျိုးလုံးဖြစ်ဖြစ်မလောင်းနိုင်ဘူးလား အခုဘုန်းကြီးရဲ့ယောဂီများမိဂ္ဂလာမြင်ပြီးမိဂ္ဂလောင်သွားတယ်ဆိုတာဟာမြင်ရင်းလို့လားမမြင်လို့လားမြင်ရင်းရဲ့တဲ့ဒါကလည်းကိုယ့်ပစ္စည်းကိုဟာဟိုဘက်အိမ်လုံးမိဂ္ဂလောင်ပစ္စည်းဆွဲချပြီးအင်းကြီးနေဝိုင်းလာတတ်လိုက်တယ်ဆိုရင်ဒီအိမ်လေးတအိမ်ကြီးကြီးသွားနိုင်တယ်ဒါပေမဲ့လို့အဲ့ဒီမျိုးကမငြိမ့်နေတဲ့ကိုယ်အင်္ဂါကိုယ်ပစ္စည်းကိုအတင်းဆွဲထုတ်ပြီးတော့ပစ္စည်းကိုသာရအောင်တင်းနေတဲ့အတွက်ကြောင့်အဲ့ဒီမျိုးကြီးကတကယ်ကြီးပြီးတော့တိမ်ကနေတိမ်တိမ်ကနေတိမ်ကူးပြီးတော့လောင်သွားတာဟုတ်တယ်မလား အဲတော့မိမိနေနဲ့ပြည်ပြည်လာဆွတ်ပြီးတော့ထုတ်ယူနေမယ်ဆိုရင်ဟိုရင်ပြည်ရင်ပြုပြီးတော့လောင်းနေမလောင်းနိုင်ဘူးလားအဲဒီလိုပဲဘုန်းကြီးတို့ယောဂီများဟောဒီမိမိတို့ရဲ့ခန္ဓာအိမ်ကြီးမှာလည်းလောဟဆိုတဲ့မိတွေဒေါသဆိုတဲ့မိတွေမောဟဆိုတဲ့မိတွေဒီမိစေတပါလောင်းနေတဲ့အခါကာလမှာဘုန်းကြီးတို့ယောဂီများဒါနဆိုတဲ့ကုသိုလ်တွေပြုနေစိနဆိုတဲ့ကုသိုလ်တွေထောက်တည်နေအဲလိုဒါနယူစိနထောက်တည်နေတော့ဖြင့်အဲ့ဒီကုသိုလ်ကဘယ်မှာပြုမှာပါလိမ့်မယ် နတ်ပြည်နတ်လောက မပို့ပေဘူးလားအဲတော့နတ်ပြည်နတ်လောကပို့လို့နတ်ခန္ဓာရတော့လည်းပဲမြည်ရမြဲကြီးလားလောင်တော့မယ်လားဟောတအိမ်ကနေတအိမ်ကူးပြီးတော့မလောင်နေဘူးလားငြင်းလို့လားမငြင်းလို့လားမငြင်းနဲ့ဘာသာဆွဲထုတ်နေပါလေပြည့်စည်တာဆွဲထုတ်တဲ့အတွက်ကြောင့်မို့တအိမ်ကနေတအိမ်ကူးပြီးတော့လောင်မလို့ဟောဒီမိမိတို့ရဲ့ဒီဘဝခန္ဓာကိုယ်ကနေပြီးတော့နောက်ဘဝခန္ဓာရလာတဲ့အခါအဲဒီခန္ဓာဖြစ်အောင်ဒီမိမိမိစေတပါးတွေလိုက်ပြီးတော့မလောင်နေဘူးလားဗျာ လိုက်ပြီးတော့လောင်းနေတယ်လက်ဒီမှာလည်းလိုက်ပြီးတော့လောင်းနေတယ်ဒါကြောင့်ဒါနသီလလေးလောက်နဲ့အားရကျင့်နှပ်ပြီးတော့နေလို့မိကနင်းလာမလားဗျာနင်းနေနေနေတော့ဘုန်းကြီးတို့ယောဂီများနင်းနင်းကြည်ကြည်လို့ရှိရင်နင်းနင်းရဲ့မိဟာဘာလို့ရမလဲဆိုရင်ဘာဝနာပွားရမယ်ဘာကိုပွားရမှာပါလဲဘာဝနာပွားရမယ်ပစ္စည်းကိုသာဆွဲပြီးတော့ထုတ်မနေပါနဲ့မိကိုလည်းပဲဘာလို့ပါမိကိုလည်းပဲနှိမ့်ပါဦးတဲ့မိနှိမ့်ရတာပဲလို့နှိမ့်တယ်လို့ဆိုပါရင် ရာဂယိအဘိသံလေရတ္တကယမဟာဇနံမိဂာပိတိနရနာသောအထမေကင်ဟာဝရိနာနရနာတော်လူသုံးပါးတို့၏ကိုယ်ဝေရအဖြစ်ဖြစ်တော်မူတော်မြတ်စွာဘုရားသည်သာဂတိအကိသာလေဟိယာကအစာရှိတော်မူတော်မိဇယံတို့ဖြင့်သတ္တကာယပူလောင်တော်ကိုရှိတာတော်မဟာဇနများစွာသောလူအပေါင်းကို အထမေခင်ဟာဝါဒီနာမေခင်စစ်ပါရိဟုသောယေဇင်ရေကောင်းဖြင့်မေဃမေတိအငိမ့်ဟူငိမ့်ကြောင့်လည်းနေ၏တကားနဂောယတတိဘုရောမြကြီးကအာလုံးတော်ဝိနည်းတတ္တဝါတွေဒုနယမတတ္တဝါတွေယာလဆိုရင်မိတွေဒေါသဆိုရင်မိတွေ အဲ့ဒီနီးစစ်တဲ့ဘာလောင်ပြီးပေါ်နေတယ်အဲ့ဒီလောင်နေတဲ့နီးတွေကိုမြင်ရင်လို့ရှိရင်အထမေတိငါဝါရိနာမြေကြီးစစ်ပါဆိုတဲ့ရည်ရင်ရည်ကောင်းနေနဲ့ဆိုရင်တတိကိုယ်တော်မြတ်ကြီးဟောညွှန်ပြီးတော့ထားခဲ့အဲ့ဒီမြေကြီးစစ်ပါအကျင့်တရားတွေပွားများနေတယ်ဆိုရင်အာထုတ်နေနေဆိုပါရင်အဲ့ဒီကျင့်ကြံပွားများအာထုတ်နေတဲ့ပုဂ္ဂိုလ်ဟာဟောဒီရာကဆိုတဲ့နီးတွေလောင်နိုင်ပါဦးမလားဒေါသမောဟဆိုတဲ့နီးတွေလောင်နိုင်ပါဦးမလား မနှောင်ရဘူးမင်းရင်နေနိုင်တယ်မနေနိုင်ဘူးလားအခုဘုန်းကြီးတို့ယောဂီများဟာရှင်ဒီမတာနာဤတာမှာလာပြီးတော့ဘုန်းကြီးတို့ယောဂီများမီးရှို့နေတာလားမီးနှိမ့်နေတာမီးနှိမ့်နေတာအခုထိုင်ပြီးတော့ဗံတရားကြီးပွားနေတာပါလိမ့်မယ်မြင့်ရင်ကျမတရားတွေထိုင်ရင်းနဲ့လည်းပွားနေတယ်၊ရာရင်းနဲ့လည်းပွားနေတယ်၊ပွားရင်းနဲ့လည်းပွားနေတယ်၊ဆန်းရင်းနဲ့လည်းပွားနေတယ်။စိတ်ကနိုင်ရင်းနဲ့တိုင်းနာရည်တယ်ခွင့်လို့ယောဂီများဒီနေ့ရင်တရားတွေမပွားရင်ဘူးလားဗျာ။ မိခင်ဆိုရင်ရည်စင်းနေတဲ့ຢာကဆိုရင်မိခင်ငြိနေတယ်ဒေါသဆိုရင်မိခင်ငြိနေတယ်မောဟဆိုရင်မိခင်မငြိနေဘူးလားဗျာအဲဒီမိဆက်တဲ့ကငြိအောင်ဟောဒီຢာကဒေါသမောဟမိတဲ့ကငြိအောင်မိခင်ဆိုတဲ့ရည်စင်းနေတဲ့သုံးလုံးပြီးတော့ဖြင်းနေတယ်ရှုမှတ်နေတယ်ပွားများနေကြတယ်အဲလိုရှုမှတ်ပွားများနေတော့ကဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ရှုမှတ်တဲ့ကမှာဆိုရင်လည်းထိုင်ရုံလေးကိုရှုနေနေဟောအာယုပင်အာယုကိုပင်နိုင်ရပြီဖတ်ပြီးတော့ရှုနေလို့အဲဒီဘုန်းကြီးပင်နိုင်မှာရှုမှတ်တဲ့အာယု အဲဒီရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးကပ်ပြီးတော့တည်နေတဲ့အချိန်အချိန်လေးမှာလောဘကိလေသာဝင်နေလေရလားဒေါသမောဟဆိုတဲ့ကိလေသာတွေဝင်နေလေရလားဒီလိုဆိုရင်တစ်ချက်မှတိုင်းတစ်ချက်မှတိုင်းအဲဒီကိလေသာတွေငြိမ်းငြိမ်းမဖြစ်နေဘူးလားပညာလျှောက်ပြီးတော့ကြွားနေနားနေချရလို့ရှုမှတ်နေတဲ့အခါမှာအဟောကကြွားလာတာနဲ့ဒီကကြွားတယ်လို့ရှုလိုက်တာနဲ့နားနာနဲ့နားနေလို့ရှုလိုက်တာနဲ့ချတာနဲ့ချတယ်လို့ရှုလိုက်တာနဲ့ ။တန်ကြာလေးကပ်ပြီးတော့တင်းနေတဲ့အချိန်လေးမှာအဲဒီဈဉ္ဉံသွားနေတဲ့အချိန်လေးကြည်လာတယ်ဝင်နေလေရလား။ဒီလိုဆိုရင်ဈဉ္ဉံသွားရင်လည်းဘုန်းကြီးတို့ယောဂီများဟောဒီညာကဆိုတဲ့ညီကြီးဘာလုပ်နေတာပါလိမ့်မယ်။ငင်းနေကြတာတစ်ချက်မှတစ်ချက်ကြီးနှစ်ချက်မှနှစ်ချက်ကြီးဟုတ်တယ်မလား။မိမိရဲ့နာငါကြားလာရင်လည်းကြားတဲ့အာယုံကိုကြားတယ်ကြားတယ်ရှုပြီးတော့မိမိငြိမ့်နေတယ်ဟုတ်တယ်မလား။ ဒီအာယုံလေးတွေမြင်ရရလို့လည်းပဲမြင်နေနေဆိုပြီးတော့မိရင်ငိမ့်နေတယ်ဘယ်လိုမှကျွတ်မှလို့ရှိရင်မိတွေကမလောင်နေဘူးလားလောဘဒေါသမောဟမိတွေမလောင်နေဘူးလားကြားရတဲ့အတန်ပေါ်မှာမကျွတ်မှလို့ရှိရင်လည်းလောဘဒေါသမောဟမိတွေမလောင်နိုင်ဘူးလားဟောအနတ်ဉာဏ်နဲ့ကံကလည်းလည်းကျွတ်မှလို့ရှိရင်အဲဒီမိတွေမလောင်နိုင်ဘူးလားနော်အဲ့တော့အခုဘုန်းကြီးတို့ယောဂီများကမြင်နိုင်ကြရင်ရှုနေတဲ့အခါကျတော့အဲ့ဒီကြီးလောင်နိုင်ပါဦးမလား ဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဆင်းရဲနေလည်းပဲမိအိမ်မငြိမ့်နေဘူးလားဟောသွားရင်လည်းပဲမိမိမိတွေမငြိမ့်နေဘူးလားတန်းရင်တောက်ရင်လည်းပဲမိတွေမငြိမ့်နေဘူးလားဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများအခုမိတွေဒုက္ခဒေဒီနာမိဘလူနဲ့မိဘမောင်တွေလားမိဘမောင်တွေဖြစ်သွားပြီဟုတ်တယ်မလားသောလောကမိတွေဒုက္ခတွေတစ်ခုပါဖြစ်သွားတယ်မိဘမောင်တွေအခုမိမိနေကြတဲ့ပုဂ္ဂိုလ်တွေ အဲလိုမြင်နိုင်ကြတဲ့နဲ့လည်းစားလိုက်မှဆုမှတ်ပြီးတော့ဒီရာကဒေါ်လာမောဟာမိခင်ကြီးကိုရှိရင်မငင်းနိုင်လေဘူးလားမငင်းနိုင်ပါလေဒါလေးကိုခွင့်လို့ယောဂီများမှန်မှန်းလို့လည်းအောင်ဆုံးပုဂ္ဂိုလ်ရေးထားတဲ့ကိစ္စလေးဆိုလိုက်မြင်ကြသေးတိုင်းမဆိုင်မှတ်ပါယုံနာမငြဲဆင်းရဲကြည်တာငါကောင်လည်းကြောက်ရမောင်ငါ တတိဤဝိမိတာမိမိကြရင်နာမည်ဆိုင်ရှုမှတ်နေလို့ရှိရင်ရှုမှတ်တဲ့ရှုမှတ်တဲ့ယုံနာနိုင်ရရှိတာပဲဆိုတာမသိသေးဘူးလားအဲဒီယုံနာလေးတွေပေါ်လာပေါ်လာကျလဲကျလဲရှင်းရတဲ့သဘောလေးမသိသေးဘူးလားရှင်းပြနေရနေချက်နေလို့ရှိရင်ဒါတွေကိုငါကောင်းဖို့ဘယ်နဲ့သူကောင်းဖို့ဘယ်နဲ့ပုဂ္ဂိုလ်တော်ကောင်းဖို့ဘယ်နဲ့ကိုယ်တော်တိုင်သူဖြစ်ပြီးပြည့်နေတာပါလားဆိုရင်ငါတာသဘောတရားကြီးဒါရင်မြင်လာပြီးသိလာပြီးဆိုရင်အဲဒီဝိသေတဘာနောင်နေပါဦးမလား နှလုံးသွင်းဘုရားယောဂီများမူးမိတ်နေဟုတ်တယ်မလားဒီယောဂီကြီးတွေနဲ့ဘာလုပ်ကြတာပါလဲမူးမိတ်နေတာတကယ်လို့ဒါဒီမိမငင်းနိုင်လို့ရှိရင်ဘဝတွေစက်ခါစက်ခါမလုံးနေဘူးလားဘဝတွေစက်ခါစက်ခါမလုံးကြင်ကြင်လို့ရှိရင်ဘုရားယောဂီများဘာလုပ်ရပါလိမ့်မယ်မိမင်းရဲ့အခါမှာဘုန်းကြီးတို့ခန္ဓာအင်းကြီးမိလောင်တဲ့ကအိုးရဲကရေနဲ့ထပက်လို့ငင်းမှာမလား။ဘာရေနဲ့ငင်းရမှာပါလဲ။မျက်စိရေနဲ့ငင်းလို့ရှိရင်မငင်းနိုင်ဘူးလား သိကြလားဗျာကဲဒါကြောင့်မြတ်စွာဘုရားကဒီမှာဟောထားတာလေယာဂေဟိအေဟိဗာလေဟိတတဗယမဟာကနာနိဗ္ဗာပိတိနရနာသောအထမေကိငါဝါရိနောနရနာသောလူသုံးပါးတို့၏ကိုယ်ဝေယအစဉ်ဖြစ်တော်မူသောမြတ်စွာဘုရားတခင်ကိုရမေကြီးသာဂေဟိအေဟိဗာလေဟိယာဂအစာရှိတော်မူသောမိမယံတို့ဖြင့် ဓာတကာယံပူလောင်တော်ပူရှိတာတော်ဘုရားယောဂီများအမြဲတမ်းရာဂတော်တော်မူမှမိမျက်စိနှလုံးဖွင့်လိုက်တဲ့အချိန်ကစပြီးတော့အလုံးမခံရဘူးလား။မြင်ရလည်းလောင်နေကြရတာလည်းလောင်နေနိုင်ရကြရဒုတိယမလောင်နေဘူးလား။ဒါကြောင့်ရာဂတိအဂိဇာနေရာကအစရှိတော်မိတော့မိလျံလို့ဖြင့်ဓာတကာယံပူလောင်တော်ပူရှိတာတော်ဝါဒနာများစွာသောတတ္တဝါအပေါင်းကိုအထာမေကိငါဝါရိနာ မေခင်ဖြစ်ပါ၏ဟုသောယေဒီရေအောင်ဖြင့်မိဂမေတိအဝိဝိဝိရောမူဝေနိတကာသီနာယသမာနုဓမ္မပฏิပတ္တိယ ဓမ္မပฏิပတ္တိယ